တော်ရရှိမြခင်ဗျာမနေ့ကမနေ့ပိုင်းမှာကျေးဇူးတော်ရှင်မဟာစီဆရာတော်ဖရာကြီးနဲ့ဦးအေကဓမ္မမှအပကျမ်းဆရာတော်များဟာလင်ကန်အထင်းမှအဆောက်အဦနဲ့အာလင်တန်အမျိုးသားတင်းကျင်းကိုတွားရောက်ကြည့်ရှုခဲ့ကြပါတယ်အဲဒီနောက်နာနဲ့9နာရီအချိန်မှာတော့ဆရာတော်ဦးဇနကကတရားထိုင်တဲ့ယောဂီတပည့်များကိုတရားစစ်ခဲ့ပါတယ်ညနေပိုင်းမှာတော့ဆရာတော်ဦးသီလနန္ဒကမြန်မာနိုင်ငံမှာဗုဒ္ဓဘာသာများတရားကျင့်သုံးကြပုံသီလစောင့်တည်ကြပုံ ကမ္မထံအားထုတ်ကြပုံနဲ့ ဘုန်းတော်ကြီးများပညာသင်ကြားပုံဘာသာရေးစာမှုပွဲများကျင်းပပုံဝယ်ရူးဂုံလူများပေးရပုံများကိုဟောကြားတော်မူခဲ့ပါတယ်တောတာရှင်များခင်ဗျာမနက်ဖြန် AB လ26ရက်ကြာသပတေးနေ့အတန်ဖွင့်မဲ့အစီအစဉ်ထဲမှာကျွန်တော်တို့ VOE ကိုယ်စားလှယ်ကရှောက်ထားမေးမြန်းချက်များအပေါ်ကျေးဇူးတော်ရှင်မဟာစီဆရာတော်ဖရာကြီးပြန်လည်မိန့်ကြားပုံများကိုအတန်ဖွင့်ပေးမယ်ဖြစ်တဲ့အလျောက်တောတာရှင်များစောင့်မျှော်နားဆင်ကြမူကြပါရန်ဆော်ဩအပ်ပါတယ်ခင်ဗျာ။ သောတာရှင်များခင်ဗျာကျေးဇူးတော်ရှင်အက္ကမဟာပန္တိတမဟာစီဆရာတော်ဘုရားကြီးနဲ့တကွအဖွဲ့ဝင်သံဃာတော်အရှင်မြတ်ငါးပါးတို့ဟာဧပြီလ20ရက်နေ့ကဝါရှင်တန်မြို့တော်သို့တွားရောက်လာတော်မူခဲ့ကြပါလေကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးရဲ့အမေရိကန်သာသနာပြုခီးစဉ်အကြောင်းကိုမြန်မာနိုင်ငံကသောတာရှင်များကိုယ်တော်မက တခြားဗုဒ္ဓဘာသာနိုင်ငံများနဲ့ ကမ္ဘာနိုင်ငံများကိုတင်ပြနိုင်ရအောင် ကျွန်တော်နဲ့ VOA သတင်းဌာနမှအယ်ဒီတာတူတို့ဟာဆရာတော်ဘုရားယာယီသတင်းသုံးတော်မူတဲ့ဂျပန်ဗုဒ္ဓဘာသာကျောင်းလက်ကိုသွားရောက်ပြီးတော့သိလိုတဲ့အကြောင်းအရာများကိုခြေတော်ဥတိုက်လျှောက်ထားခဲ့ကြပါတယ်။ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးဟာအရှင်ဘုရားအမေရိကန်ပြည်ထောင်စုကိုအခုကြွလာတော်မူတာဟာရည်မှန်းချက်ဘယ်လိုရှိပါသလဲလို့လျှောက်ထားတာကိုဆရာတော်ဘုရားကအခုလိုပြန်လည်မင်ကြားတော်မူခဲ့ပါတယ်။ ဘုရားသာသနာပြုဖို့ဘုရားသာသနာရေးကျင့်မုံကျင့်နည်းတွေကိုဟောပြောဖို့ကြွားလာတာအမေရိကန်ပြည်ထောင်စုမှာဆရာတော်ဖျားရဲ့တပည့်တကားတကမတွေဘယ်လောက်များများရှိပါသလဲဗျာဒီကတော့ဒီအကြံမပြောနိုင်ပါဘူးဗျာအခုလာတော့ဒီမှာတရားအထုတ်တဲ့ပုဂ္ဂိုလ်တွေတော့တော်တော်များများရှိပါတယ်ဒီဘုန်းကြီး ကိုယ်ကိုအားကိုးပြီးနေတဲ့အမအမျိုးသားမျိုးသမီးတွေလည်းတော်တော်များပါတယ်အဲ့ဒါတွေကတော့ဘယ်လောက်ရှိတယ်လို့မပြောနိုင်ဘူးဒီနေ့ကမှတရားဆိုတာတော့ဘယ်လိုမှလားရရကပဲဒီရကရကပဲဒီမှာဆိုရင်ပြင်းတရား40ကျော်တရားဆိုတဲ့ပုဂ္ဂိုလ်ရှိပါသေးတယ်ညမှာလည်းတရားနာတဲ့ပုဂ္ဂိုလ်တွေတရားကျော်ကျမတရားကျော်ရှိပါဒီမှာလည်းတရားကျော်ရှိပါကျမအဲ့ဒါအတိအကျတော့ညမှာ ဆရာတော်ဘုရားအမေရိကန်ပြည်ထောင်စုမှာဟောကြားတော်မူတဲ့တရားတော်များကိုအကျဉ်းချုပ်သိလို့ပါတယ်လို့ကြောက်ထားတဲ့အခါမှာတော့ဆရာတော်ဘုရားကဘုန်းကြီးဟောတဲ့တရားဘုရားကိုယ်တိုင်ဘုရားဖြစ်အောင်တရားအထုတ်လာတဲ့တရားကစပြီးတော့ဟောပါတယ်ဘုရားကိုယ်တိုင်မူလတုန်းကတော့ဘုရားမဟုတ်သေးပါဘူးဒီပုဂ္ဂိုလ်လိုပါပဲတာမန်ပုဂ္ဂိုလ်ပါအဲဒါဥရင်းနာခြင်းသိခြင်းဆင်းရဲခတ်တဲ့ငြိမ်းရဲ့ တရားကိုရအောင်ဆိုပြီးတော့ဘုရားအလောင်းအားထုတ်တယ်အဲဘယ်လိုအားထုတ်တယ်ဆိုတော့နောက်ဆုံးကြတော့မိသားနာမှာဖြစ်ပြတဲ့ယုံနာတွေကိုအမှန်တိုင်းသိအောင်လို့ရှုရဖြစ်တိုင်းဖြစ်တိုင်းရှုနေတယ်ရှုတော့ဖြစ်ပြတဲ့သိတဲ့နိစ္စတွေကအနတ္တဝိပဿနာဉာဏ်နဲ့ဖြစ်ပြီးတော့အရိယာမေညာဖွညာ၄ပါးစဉ်းစားရောက်ပြီးတော့ဘုရားဖြစ်တယ်အဲဒီဘုရားဖြစ်ပြီးတဲ့အခါကာလဘုရားကဒီ မိမိလိုပဲခြားသောတ attva တွေလည်းဥကျင်းနာခြင်းသိခြင်းကင်းတဲ့တရားရပါစေဆိုပြီးတော့ဟောခဲ့တယ်တတိပဋ္ဌာန်တရား၄ပါးတဲ့အဲဒီတတိပဋ္ဌာန်တရား၄ပါးကိုအရင်ကပြုပြီးတော့ဝိပဿနာရှုဖို့ရှုနည်းကိုသိစိတ်ဘုန်းကြီးတွေကဟောပါတယ်ဆရာတော်ဘုရားရောင်မျိုးမှာသတင်းသုံးတော်မူစဉ်ကဆရာတော်ဘုရားရဲ့တဏိတာလုပ်ငန်းတာဝန်တွေဘယ်လိုရှိတယ်ဆိုတာနဲ့အခုအမေရိကန်နိုင်ငံကိုကြွရောက်လာတဲ့အခါမှာ ဘယ်လိုဆောင်ရွက်တယ်ဆိုတာကိုသိလိုပါတယ်ဘုရားလိုလျှောက်ထားတာကိုကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကအခုလိုမိန့်ကြားခဲ့ပါတယ်။ဆက်ကုန်မှာတော့ခွန်ကြီးကဥစည်းအနေနဲ့ညွှန်ကြားရုံမျှပါပဲ။နေ့စဉ်နေ့စဉ်အလုံးများများမရှိပါဘူး။ဟိုကမ္မထဆရာတွေရှိပါတယ်။သူတို့ကတရားလည်းဟောတယ်။ဒီအထုတ်တဲ့ပုဂ္ဂိုလ်တွေရဲ့ခြေနေကိုလည်းမင်းမြန်ပြီးတော့ ညွှန်ကြားပေးနေတဲ့ဘုန်းကြီးကတော့ဒီတလမှာနှစ်ကြိမ်သုံးကြိမ်လေးကြိမ်လောက်ပဲတရားဟောပါတယ်။ဒီညနေဟိုစာရီပါရေးစရာရှိတာလေးတွေရေးအဲ့ဒါပါပဲအသေးဖွဲလေးတွေတော့ပဲဘုန်းကြီးကဟိုမှာတော့ဆောင်ရွက်ပါတယ်။ဒီမှာကတော့အခုဒီအစီအစဉ်နဲ့သူတို့ကတရားဟောလို့ဆင်းအဲဒီဟောတယ်။အဲတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကိုစီစစ်ဖို့ဆိုတော့လေဟိုမှာကမ္မဋ္ဌာန်းဆရာကြီးညွှန်ကြားထားပဲ။မြန်မာနိုင်ငံရှိတရားအထုတ်တဲ့ဌာနတွေမှာ တရားအားထုတ်တဲ့ယောဂီတွေဟာ24နာရီမှ4နာရီပဲအိပ်ပြီးနိုင်20တရားအားထုတ်တယ်လို့ကြားပါတယ်လို့လျှောက်ထားကိုဆရာတော်ဘုရားကအခုလိုမိန့်ကြပါနဲ့အဲ့ဒါဟုတ်တယ်ဒီဘုန်းကြီးသံဃာ့ဓမ္မ24နာရီမှတတ်နိုင်လို့ရှိရင်၄နာရီလောက်အားထုတ်အိပ်ပြီးတော့ဒီနေ့ချိန်နေအားထုတ်ရတယ်ဒါပေမဲ့တချို့ကဒီ၄နာရီတောင်မိဖဲနဲ့၃နာရီ၊၂နာရီ၊၁နာရီအိပ်ပြီးတော့လည်းရှိတယ်တချို့ကလုံးလုံးမိဖဲနဲ့အားထုတ်နေတာရှိတယ် မတတ်နိုင်တဲ့ပုဂ္ဂိုလ်အထုခါသာပုဂ္ဂိုလ်တွေကြတော့9နာရီ6နာရီအဲသူတတ်နိုင်တယ်လို့အထုဖို့အဲ့အချိန်က5 6နာရီလောက်အထု9နာရီ6နာရီလောက်အိပ်ပြီးတော့ကျန်တဲ့အချိန်တွေမှာသူတို့အထုဖို့ရညွှန်ကြားပါရမှာဆရာတော်ဘုရားအမေရိကန်ကိုကြွရောက်လာပြီးတော့တရားရည်အေးတိုက်ကြွေးတာတရားပြရတာအတွက်အမေရိကန်ပြည်သားပေါ်မှာဘယ်လိုများဆရာတော်ဘုရားထင်မြင်ယူဆပါသလဲဘုရား တို့လည်းပဲဒီလိုအားထုတ်ပြီးတော့ကိုယ်တိုင်တွေ့ပြန်ရရင်တို့တွေ့ပြီးကျိုးများနိုင်မယ်လို့ဒီလိုပဲမျှော်လင့်ယူဆပါတယ်ဆရာတော်ဘုရားသာသနာပြုဖို့ဒေသစာကြီးကြွချီတော်မူရမှာအမေရိကန်ပြည်ထောင်စုဟာတစိတ်တဒေသဖြစ်တယ်လို့ကြားပါတယ်တခြားဘယ်နေရာများကိုကြွမယ်ဆိုတာကိုသိလိုပါတယ်ဗျာအမေရိကန်ပြင်ကိုမေးပါဗျာအခုဒီကအင်္ဂလန်အဒီအမေရိကန်ကနေပြီးတော့အင်္ဂလန်ကိုသွားရမယ်အင်္ဂလန်နေပြီးတော့ အဲဒီဥရောပမှာလည်းပဲနိုင်ငံနေရာတော့ဟိုကဥရောပဓမ္မဆိုတာစီစဉ်ထားတာရှိပါတယ်အဲဒီနေရာတွေလည်းသွားဖို့ရှိပါတယ်အခုအစီအစဉ်ကတော့တော့ပါဆရာတော်ဖျားမြန်မာနိုင်ငံကိုဘယ်နည်းလောက်ပြန်ကြွဖို့စီစဉ်ထားပါသလဲဆိုတဲ့လျှောက်ထားချက်ကိုတော့ဆရာတော်ဖျားကအခုလိုပြန်လည်မိန့်ကြားခဲ့ပါတယ်။ဘုရားအစီအစဉ်ကအရင်ကတည်းကနေကနေပြီးဟောထွက်လာပြန်မို့ရအစီအစဉ်ကဇူလိုင်လ ၃ရက်မှပြန်ဖို့သူတို့စီစဉ်ထားပါတယ်အခုနောက်ထပ်တိုးရင်လည်းဆယ်ရက်လောက်တိုးဖို့ဆိုပြီးတော့ပြောထားပါတယ်အဲဒါယူလိုင်လ73ရက်လောက်ကနောက်ဆုံးပြန်မှုရရှိပါတယ်ဆရာတော်ဘုရားမြန်မာနိုင်ငံကကြွလာတာအတော်ကြာသွားပါပြီဒီတော့မြန်မာနိုင်ငံကတပိတကာတကမများအတွက်ဆရာတော်ဘုရားဩဝါဒမိန့်ခွန်းစကားများမိန့်ကြားလိုပါသလားလို့လျှောက်ထားတဲ့အခါမှာဆရာတော်ဘုရားက ထူးတော့ထူးခြားခြားတော့ပေးရမရှိပါဘူးအမှန်ကြီးကဒီအသာဆွင့်ရင်တော့ဘုန်းကြီးဒီအမေရိကန်ရောက်အမေရိကန်ကိုကျန်ကျန်မာမာချမ်းသာနဲ့ရောက်နေတဲ့အကြောင်းပြီးတော့ဒီမှာရောက်လာတဲ့ခါကျတော့တရားကိုလူလူလားလားအထုံးမဲ့ပုဂ္ဂိုလ်တွေတော်တော်များများတွေ့ရတဲ့အကြောင်းအဲ့ဒါတွေတွေ့ရတဲ့ဘုန်းကြီးတွေဝမ်းမြောက်ဝမ်းသာနဲ့သူတို့အားပေးပြီးတော့ တရားဟောရတဲ့အကြောင်းအဲဒီလိုဟောတဲ့အတိုင်းအထုတ်နေကြတာတွေကိုဗမာပြည်ကဟိုဝမ်းမြောက်ဝမ်းသာနဲ့အာရုံပြုပြီးတော့တရားတွေတိုးတိုးတက်တက်အထုတ်နေကြပါစေတရားတွေထူးခြားခြားနဲ့တွေ့ကြသိကြပါစေလို့အဲဆုတောင်းမေတ္တာပို့ကြဖို့ရာဘုန်းကြီးကဗမာပြည်ကတရားဓမ္မတွေကိုအဲဒါတော့ပဲညွှန်ကြားဖို့ပြောဖို့ရှိပါတယ်